ဗျာဒိတ်ကျမ်းခန်းကြီး7အငယ်1မှ6တဖန်လှန်တန်နှင့်တူသောကျူပင်တလုံးကိုငါအားပေး၍ငါကိုပြောဆိုသည်ကားထလော့ဘုရားသခင်၏ဗိမာန်တော်နှင့်ရစ်ပလင်ကိုတိုင်းလော့ဗိမာန်တော်၌ကိုးကွယ်သောသူတို့ကိုလည်းရည်တွက်လော့ဗိမာန်တော်တိုင်းကိုမတိုင်းနှင့်ပယ်ထားလော့တပားမျိုးသားတို့၌အပ်ပေးပြီးသူတို့သည်တန်ရှင်သောမြို့တော်ကို လ၄၂လပတ်လုံးနင်းကြလိမ့်မည်ငါ၏တက်တေခံနှစ်ပါးကိုငါအခွင့်ပေးမည်သူတို့သည်ရှော်တေဝုတ်ကိုဝတ်လျက်အရက်1260ပတ်လုံးပရောဖက်ပြုကြလိမ့်မည်ထိုသူတို့သည်ကမြေကြီးအရှင်ဤရှေ့တော်၌စိုက်ထားသောတန်လွင်ပင်နှစ်ပင်နှင့်မိခွက်နှလုံးဖြစ်သည်တစုံတယောက်သောသူသည်သူတို့ကိုညှင်းဆဲခြင်းဟံအလိုရှိလျင် သူတို့၏ခံတွင်ထဲကမီးထွက်၍ရန်သူတို့ကိုမျိုတတ်၏တစုံတယောက်သောသူသည်ထိုသူတို့ကိုညှင်းဆဲခြင်းငှာအလိုရှိလျင်ထိုတို့အသေးတတ်ခြင်းကိုခံရမည်ထိုသူတို့သည်ပရောဖက်ပြုသော နေ့ရက်ကာလ၌မိုးမရွာစေခြင်းဟံမိုးကောင်းကင်ကိုပိတ်ရသောခွင့်မြည်ရီတွင်းရီကိုအသွေးဖြစ်စေရသောအခွင့်မိမိတို့အလိုရှိသမျှသော အခါ၌ဘေးအမျိုးမျိုးဖြင့် မြေကြီးကိုဒဏ်ခတ်ရသောအခွင့်ကိုရကြ၏အငယ်9မှ14သူတို့သည်တက်တေခံပြီးသောအခါအ ਨੇ ဆုံးသောတွင်တဲကတက်သောတားရဲသည်သူတို့ကိုစစ်တိုက်၍အောင်လိမ့်မည်အသက်ကိုတပ်ပြီးမှ သူတို့သခင်သည်လက်ဝါးကတိုင်မှအသေးခံတော်မူသောအရက်ဒီဟုသောတောတုံဟု၍၎င်းအေဂုတုဟု၍၎င်းအတွင်းအနှင့်အဖျင်ခေါ်ဝေါ်သော မြို့ကြီး၏လမ်း၌အလောင်းကောင်တို့သည်နေရစ်ကြလိမ့်မည်အတီးအတီးဘာသာစကားကိုပြောသောလူအမျိုးအနွယ်တို့သည်သုံးရက်ခွဲပတ်လုံးအလောင်းကောင်တို့ကိုမြင်ရ၍တင်းကြိုခြင်းကိုမြစ်တားကြလိမ့်မည်မြေကြီးပေါ်မှနေသောသူတို့သည်ထိုအလောင်းကောင်တို့ကိုမြင်သောအခါဝမ်းမြောက်၍ပျော်မွေ့ခြင်းကိုပြုကြလိမ့်မည်တယောက်ကိုတယောက် လက်ဆောင်ပေးလိုက်ကြလိမ့်မည်အကြောင်းမူကားအထက်က ထိုပရောဖက်နှစ်ပါးတို့သည်မြေကြီးပေါ်မှာနေသောသူတို့ကို ပြင်းစွာနှောက်ယှက်ညှဉ်းဆဲကြသည်ဟုငါ့အားပြောဆိုလေ၏။ထိုနောက်သုံးရက်ခွဲလွန်ပြီးလျှင်ဘုရားသခင်ထံတော်ကအသက်ဝိညာဉ်သည် သူတို့၌ဝင်သည်ဖြင့်သူတို့သည်မတ်တထ၍မြင်သမျှသောသူတို့သည်အလွန်ကြောက်ရွံ့ကြ၏။ကောင်းကင်ကထွက်သောအတန်ကြီးကဤအရက်တို့တက်ကြလောဟုမိမိတို့အားပြောဆိုသည်ကို သူတို့သည်ကြားလျှင်မိုဃ်းတိမ်ဖြင့်ကောင်းကင်သို့တက်၍ရန်သူတို့သည်မြင်ကြ၏ထိုအချိန်နာရီ၌ကြီးစွာသော မြေလှုပ်ခြင်းဖြစ်၍မြို့ရိုးဆယ်စုတစုပြိုလေ၏။ထိုမြေလှုပ်ခြင်း၌လူခုနစ်ထောင်သေကြ၏။ကြွင်းသောသူတို့သည်ကြောက်ရွံ့၍ကောင်းကင်ဘုံ၏အရှင်ဘုရားသခင်ကိုချီးမွမ်းကြ၏။ဒုတိယအမင်္ဂလာလွန်ပြီ တတိယအာမင်္ဂလာသည်အလျင်အမြန်လာလိမ့်မည်အငယ်15မှ19တတမကောင်းကင်တမန်သည်တပိုးမှုတ်သောအခါကောင်းကင်ဘုံ၌ကြီးသောအတန်တို့က လောကီနိုင်ငံသည်ငါတို့အရှင်ဤနိုင်ငံဖြစ်လေပြီထိုအရှင်ဤခရစ်တော်နိုင်ငံဖြစ်လေပြီသူသည်လည်းကဘာဆက်ဆက်စိုးစံတော်မူမည်ဟု ပြောဆိုကြ၏ဘုရားသခင်ရှေ့တော်၌ မိမိတို့ပလင်ပေါ်မှာထိုင်သော အသက်ကြီးသူနှစ်ဆယ်လေးပါးတို့သည် ပြပ်ဝပ်၍ဘုရားသခင်ကိုကိုးကွယ်လျက်၊အနန္တတန်ခိုးနှင့်ပြည့်စုံ၍ပစ္စုပ္ပန်၊အတိတ်၊အနာဂတ်ကာလအစဉ်ရှိတော်မူသောထာဝရအရှင်ဘုရားသခင်၊ကိုယ်တော်၏မဟာတန်ခိုးတော်ကိုယူဆောင်၍စိုးစံတော်မူသောကျေးဇူးတော်ကိုအကျွန်ုပ်တို့သည်ချီးမွမ်းပါ၏။လူမျိုးတို့သည်အမျက်ထွက်ကြသည်ဖြစ်၍၊အမျက်တော်သည်လည်းရောက်ပါပြီ။ သေလွန်သောသူတို့ကိုတရားစီရင်ဆုံးဖြတ်တော်မူ၍ကိုယ်တော်၏ကျွန်တည်းဟူသောပရောဖက်တို့အား၎င်း၊သန့်ရှင်းသူတို့အား၎င်း၊ကိုယ်တော်ကိုကြောက်ရွံ့ရိုသေသောသူအကြီးအငယ်တို့အား၎င်းဆုကျေးဇူးကို ပေးသနားတော်မူ၍၊မြေကြီးကိုဖျက်ဆီးသောသူတို့ကိုဖျက်ဆီးတော်မူသောအချိန်ရောက်ပါပြီဟုလျှောက်ဆိုကြ၏။တဖန်ကောင်းကင်ဘုံ၌ဘုရားသခင်၏ဗိမာန်တော်ကို ဖွင့်ထား၍ ဗိမာန်တော်ထဲမှာပဋိညာဉ်သေတ္တာတော်ထင်ရှားလေ၏။လျှက်စစ်ပြက်ခြင်းအတန်မြည်ခြင်းမိုးချုံခြင်းမြေလှုပ်ခြင်းအလုံးကြီးစွာသော မိုးသီးကြခြင်းဖြစ်ကြ၏